ကျေးဇူးရှင်မဟာဗောဓိမံဆရာတော်ဘုရားကြီးလက်တလူသာသနာပြုစကံအပတ်စဉ်လေးတရားစခန်းပွဲ၌26ရက်၄လ69ခုနှစ်တွင်ဟောကြားတော်မူသောတရားတော်ဒီမနေ့ကလည်းမေခါပစ္စာခံနေပြီရဟင်ဟင်မေခါပစ္စာတို့ယောဂီတွေအတွက်အရေးကြီးဆုံးပစ္စာတယ်အတူအရေးကြီးဆုံးတယ် ဟုတ်ကဲ့ဒုက္ခချုပ်ငင်းဖို့ရာအကျင့်ဒီဒီကျင့်တွေအမှန်ဟုတ်ကဲ့ဒီကျင့်တွေပဲတို့ဒုက္ခချုပ်ငင်းရမှာမဟုတ်ဘူးလားဟင်အဲ့တော့မေဃသစ္စာဒီယောဂီဆိုသစ္စာလို့မှတ်ပါဟင်ဒါနဲ့တို့ဒီမေဃသစ္စာကိုပွားပြီးတို့ဒီမလန်ခကြီးသွားမှာတယ်ဗျာအဲ့တော့မလန်ခကြီးသွားတော့တို့ဘာနဲ့သွားတော့ ဟိုဘာလို့သွားတော့မေးတော့ဟိုသူ့အရင်ပြောခဲ့တဲ့အတိုင်းဆိုရင်အထင်းတော်ကြီးတယ်ဟင်သူ့လက်ထဲကဘယ်သူတော့အကျိုးနဲ့ကံဟုတ်ကလားဟင်အဲ့တော့ထင်းတော်ကြီးရတို့အကျိုးနဲ့ကံအဲသူ့နှစ်ယောက်ကိုမွေးပြီးအဲသူတို့ခိုင်းတာလိုက်လုံနေတယ်ဟုတ်ကလားအကျိုးနဲ့ခံခိုင်းတာကိုထင်းတော်ကြီးလိုက်လို့တာလည်းရှိတယ်ထင်ပါဘူး။သို့မဟုတ်ထင်းတော်ကြီးပြောတဲ့အတိုင်း သူတို့လိုက်လို့အကျိုးနဲ့ကံကလိုက်လို့တာဟောမရှိဘူးအဲသူတို့ပြန်လာလုပ်နေတယ်ဟုတ်ကဲ့အဲ့တော့အထင်းတော်ကြီးလဲအင်းသူ့လက်ထက်ရှိတဲ့အကျိုးအကန့်ကိုမြင်၍သူလည်းမှန်တဲ့နေတယ်ဟုတ်ကလားဟိငါငါနဲ့တငါငါတင်နေဟိငါလုတ်ဖြစ်တယ်ဒါလည်းထင်နေတာပဲသူတယ်ဥပါဒံလေအဲ့တော့ဥပါဒနာနဲ့ခန္ဓာဥပါဒနာကထိန်တော်ခန္ဓာလို့ခေါ်တဲ့အထီးနဲ့အသည့်အကျိုးနဲ့ကံက ဟင်ခန္ဓာတင်တယ်ဟုတ်ကလားအဲ့တော့တို့ပြီးခဲ့တဲ့ဟိုပင်ကကြတော့ဖြည့်ပြက်ပြီးပြက်တင်တယ်အထီရောပေါ်ချက်ချင်းပေါ်ချက်ချင်းပြက်အတိကဟောဗျာဟုတ်ကလားဘုရားကြတော့ဟောဟိအပြက်ပဲတင်တယ်အာရိနဝရောက်တော့နိဗ္ဗိဒာရောက်တော့ဒါဖြင့်သူ့လက်ထဲရောက်နေတဲ့အကျိုးနဲ့ကံက အကောင်းလေးတွေလားအပြက်ကလေးတွေလားဟင်အကျိုးပြက်နဲ့အကမ်းပြက်ပဲတယ်ဟဲ့ဘာသုံးကြဟုတ်ကလားဟင်ဟင်အဲ့တော့သူကသူအောင်အထင်ကြီးနေတဲ့အတွက်ဟောတို့ဒါဟင်တခုပြီးတခုခွဲခြားစိတ်ချပြရမှာတယ်ညာဟုတ်ကလားဗျာအဲ့တော့ခုကြည့်တော့อืมအကျိုးကရောဟင်အပြက်ထင်တယ်ဟဲ့အကန်းကရော နော်အထီကအကန်းထင်လေဟိအတိကအကျိုးဟုတ်ကလားအကျိုးကြည့်လဲအကျိုးပြက်အကန်းကြည့်လဲအကန်းပြက်တရားဟိအကောင်းရဲ့လို့ဘယ်နာတွေ့ဘာဖြစ်ကြတာဟင်အကောင်းရဲ့လို့ဘယ်နာမှာရှိသေးတော့ဟင်ရှိဘူးဗျာအဲ့ဒါမြင်လာလို့ရှိရင်ငါကိုငါဟာငါဥစ္စာလို့ဟင်ကြွားเสียရှိသေးလားဟုတ်ကလားဟဲ့သူ ဟိုထားကြပါစို့ရာမနဲ့ဟိုဆွန်စားဆောင်မှာယောဂီတို့ချေရောက်နေတဲ့သုံးပကံရှင်းပကံဟင်ဒါဘသူကိုပြင်ထားတာဟင်အကျိုးနဲ့တန်းကစားလို့လားဘသူသားတော့အဟုတ်ကလားဗျာဟင်အဲ့ဒီတော့ကတော့ဘယ်နဲ့တော့ကောင်းဟင်ကိုဟင်းလေးကပဲနဲ့ဒီဟင်းလေးကပဲနဲ့ပေါ့လားဟင်အဲနည်းဖြင့်က အဲစွန့်ထုတ်လိုက်တဲ့အချိန်ကျတော့ဘယ်နဲ့တော့အထင်းတော်ကြတာငါပုံလေးဘယ်လိုပြောဟင်ထင်းတော်ဘာဖြစ်လို့တော့ညအဒါငါပုံလေးငါပုံလေးဟင်ဟင်ယောဂီတို့ရှိရောက်လာတဲ့ဖွင့်ပကံကြတော့ဘယ်လိုပြောတော့ဟင်အဲ့တော့အဲ့ဒီဖွင့်ပကံကဟာပဲစားထားတာမဟုတ်ဘူးလားသုံးထားတာမဟုတ်ဘူးလားဟိုင်းနဲ့ဖြင့်ငါထွက်တော့ ဟဲ့အဲ့မကောင်းတော့ဘယ်လိုပြောတော့ငါအပုံလေးငါအပုံလေးဟင်အထင်ရောကြီးဘာပြောနိုင်သေးတော့ဟဲ့အေးအဲ့ဒီဥပမာလိုပဲဒီမှာလဲအပြည့်ဉာဏ်ကိုရောက်နေတဲ့ယောဂီတယောက်ဟာငါကူငါဟာငါဥစ္စာတွဲပြာရှိလားမရှိပါဘူးဟင်ဟုတ်ကလားဟိုဖွင့်ထားတဲ့မစင်ပုံနဲ့ဘာအထူးထင်လဲမစင်ပုံနဲ့အစာပြတ်တာပြောတာထင်လေဟင်တို့ဒီမှာရောဟင် ဟောထိကြီးလဲအပြက်အတိကြီးလဲအပြက်ဟုတ်ခလားအဲ့ဒီပုဂ္ဂိုလ်တယောက်ဒီတို့ဟိုမုံစီတုကမြတာညာဆိုပေါ်လာဟုတ်ခလားဘောင်းတော့အာကိုးစရာမတွေ့တော့လို့အာကိုးရာရှားခြင်းပါပဲဟုတ်ခလားဟေးအဲ့တော့တို့ဒီညာရောက်နေတဲ့ပုဂ္ဂိုလ်ဟာတထိုင်တွင်လဲဒါပဲဟုတ်ကဲ့နောက်တထိုင်ထိုင်တော့ဟောဟိဟိုနောက်တရထိုင်တော့ဟောဟိ ဒီလိုဆိုနောင်ဘဝများဆက်နေအောင်မယ်ဆိုရင်ကပြက်ဖက်ပြန်ရမှာဒီအကျိုးနဲ့ဒီကမ်းမပြန်ရမှာနတ်ပြည်တက်တော့ဟိဒီပြက်ဖက်ရမှာအဲတို့ဗြဟ္မာပြည်တက်မဟိအပြက်ဖက်ရမှာထင်တယ်ဒီဆိုနောင်စွာလူကျင်သေးလားဟိဟုတ်လားအပြက်မှန်းသိနေပြီကိုကွဟိအဲ့တော့တို့အတိတ်တုန်းကလည်းအပြက်ဖက်ထင်တယ်ဟိအတိတ်တုန်းကလည်းပြက်ခဲ့တာလေ ဟုတ်ကလားဟိုအတိတ်သွားဟိုနောင်ဘဝမသိတော့ပြီးခဲ့တဲ့ထိုင်တဲ့ခါလှမ်းကြည့်လိုက်ပေါ့ဟုတ်ကလားဟိုပြီးခဲ့တဲ့ဟိုရက်ကထိုင်နေတာသို့မဟုတ်ခုတို့7နာရီဆိုလို့ရှိရင်7နာရီတုန်းကထိုင်နေတာကြည့်လိုက်ရင်သိတာပဲအဲ7နာရီဟို7နာရီဆိုရင်7နာရီထိုင်တာကိုသိလို့ရှိရင်အတိတ်ဘဝတုန်းကလည်းတို့ဒီလိုပဲနေမှာပဲဟုတ်ကလားအတိတ်တုန်းကလည်းအပြည့်အပြည့်အပြည့်ပဲဟုတ်ကဲ့အဲနောင်ဆက်ရအောင်မယ်ဆိုရင်တော့ အပြည့်အပြည့်ပြည့်ပဲအဲ့ဒီပုဂ္ဂိုလ်ကလွတ်လူတဲ့စိတ်စွာပေါ်လာသမြဲဗျာဒါကိုမုံစီတုကမြတာညာလို့ခေါ်ဟုတ်ကလားဟိဒါကတကယ်ဒါကဟိုလက်ရှိကိုကြည့်၍ဟိုအတိတ်နဲ့အနာဂတ်ထင်လေဟိနောင်လည်းဒီလိုပဲပြတ်ဦးမှာဘောပါရတယ်အရင်ကလည်းဒီလိုပြတ်ခဲ့တာပြေစုပန်ထောက်ပြီးတော့ဗောလေအဲဒါလည်းမုံစီတုကမြတာညာမှာပြီးတော့အဲ့ဒီချိန်မှာတို့အပြတ်မလို့သေးတဲ့အတွက် လက်ရှိအပြက်ကလွတ်ချင်တာလည်းပါဗျာဟုတ်ကလားအဲလက်ရှိကလည်းအပြက်ကအပြက်ပဲထင်တယ်ဟိအဲ့ဒီချိန်မှာအပြက်ကပြက်ပဲလွတ်လို့တဲ့စိတ်ကလေးအဲ့ဒီချိန်မှာရှိနေတတ်တာဟုတ်ကလားဗျာအဲလွတ်လို့တဲ့စိတ်ရှိနေတို့မှားလိုက်လို့ရှိရင်ဒီဟိုထိတာလေးသိတာလေးအဲပေါ်လာတယ်ကြောက်ကြသွားတယ်ဒါလေးသူမရှုကျင်တော့ဟုတ်ကလားအတိတ်ကလေးတွေသူကနေတော့ရှေ့ပြေးပြေးနေတာအဲပฏิကပြန်ဖန်းပြန်ထည့် ဟုတ်ကလားဟိဟိုအမှုကော်ကဏီကြတော့အင်းတရားခံနေဟိုဟိုထခြင်းတလို့လို့ဒီထခြင်းတလို့လို့ဖြစ်တလို့နေမှာပေါ့ဗျာဟင်ဒီအာယုံကိုသူမရွှေ့ချင်တော့ဘူးရွှေ့လဲအပြက်ကြီးတဲ့တွေ့နေတကူဗျာဟုတ်ကလားငင်းငွေလှပြီထင်တယ်ဟုတ်ကလားနေပြည်တော်ညာရညင်းငွေလာတာဟုတ်ကဲ့အဲ့တော့တို့ဒီတွေ့နေတဲ့အာယုံလေးကနေပြီးတော့အတိတ်ကလေးရှေ့ကိုယုံယုံထွက်နေတာအဲ့ဒါသင်္ခါရကလွတ်လွန်မှုသဘော အဲ့ဒါကိုပဲမောင်သေးတုကညတာညာလို့ခေါ်တယ်ဗျာဟုတ်ကလားဗျာတို့တော့ဘလောက်ပဲသူထွက်ခြင်းထွက်ခြင်းတို့တတိယပြန်မိနေတာပဲထင်လေဟောထွက်ခြင်းနဲ့တတိယချင်းမိနေတယ်အဲတချို့ယောဂီများကြဒီကြဟိုတိစိတ်ကလေးနဲ့မှတ်စိတ်ကလေးဉာဏ်ဖြစ်နေတော့ဖရာတော်လျှောက်တာပြီးဟုတ်ကလားဟိဟိအာမေအတိစိတ်ကလေးကဟိုအပြင်ကိုဆွဲဆွဲယုံမှတ်စိတ်ကလေးကပြန်ပြန်ဆွဲထင်လေဒီနားမှာဟိဘောင်းဆိုဒီလက်ရှိအာယုံပေါ်သူမှတ်လို့တဲ့စိတ်သိလို့တဲ့စိတ်ရှိတော့ဘူး ဟုတ်ကလားမှတ်လို့တဲ့စိတ်ရှိသည့်တိုင်အောင်ပြီးချင်တဲ့စိတ်မရှိတော့ဘူးဟောဆိုအပြည့်ကြီးကိုကွဟင်ဟင်ဒီလိုဆိုအထင်းတော်ကြွားရဲသေးလားဟဲ့ဟင်အထင်းတော်ခေါင်းတောင်ဖော်နိုင်တော့ဘူးခင်ဗျဟင်ဟင်အထင်းတော်ခေါင်းခေါင်းတောင်ဖော်နိုင်တော့ဘူးတင်လေဟဲ့အဲ့တော့ဒီဉာဏ်လေးကိုတို့ဒါပေါ်လာလဲမှတ်နေရမှာပဲထင်ဟုတ်ကလားဘလောက်မှမတော့တင်းတင်းကိုမှ ဟုတ်ကလားသူမစင်လေးပေးကြံနေတယ်လားခွေးတွေကောင်ပုတ်တွေဟိုထူပြောနေတယ်လားဟုတ်ကလားဘယ်လိုမှမသွားကျင်တော်လည်းပဲဒီလမ်းမသွားရင်မဖြစ်ဘူးဆိုတဲ့ဟာဟုတ်ကလားသွားမှလည်းဒီလမ်းนี้တလမ်းနဲ့ထင်တယ်ဒါကြောနိုင်မှတို့လူကျင်တာရမယ်လို့သိတယ်ပုဂ္ဂိုလ်ဒီမျက်စိမိတ်ပြီးအတင်းတခါတည်းကြော်ရသလိုတယ်ဗျာဒီအပြက်ကူပဲရေရေတင်းတင်းနဲ့မှတ်ထားရဟုတ်ကလားဗျာအဲခါကျတော့တို့ဟိုဘက်က ဖြစ်ပြရှုွက်ကလေးကတစားတစားပေါ်လာဒီကအပြက်ကတစ်ဖြည်းဖြည်းနဲ့မှိန်ကြသွားပါလိမ့်ဒါကိုရဲတင်းမှပြောတာလေမရဲရဲဆိုရင်တော့ဒီလိုပဲနေမှာပဲဟင်ပြီးတော့အပြက်ဓာရက်လည်းရှိတော့ဒီနေရာမှာတိုးတာတောင်ကြောက်တိုးတိုးရလိမ့်မယ်ထင်တယ်ဟဲ့ဟင်ရေတိုးလားကြောက်တိုးလားအဲကြောက်တိုးတိုးရမယ်ဟုတ်ကလားဗျအဲ့တော့ဒီညာဟိုသူ့ဒီဟိုအပြက်ကိုမြုပ်သွားပြီ ဖြစ်ပြက်ပေါ်လာတဲ့အချိန်ကြလို့ရှိရင်တို့ယောဂီတယောက်ရဲ့အမူအရာကြီးလိုက်လေအရင်လိုတုံတုံမုံမုံမဟုတ်တော့ဟင်ဟင်ဟိုထိုင်နိုင်မယ်မဟုတ်တော့ဟုတ်ကလားပြီးတော့မျက်နှာငယ်လေးနဲ့ဟုတ်တော့ဟုတ်ကလားတော်တော်ဝန်းတာတဲ့မျက်နှာလေးဖြစ်နေတတ်ပါဟုတ်ကလားဟင်တော်ဝန်းတာတဲ့ဟိုတို့မျက်နှာလေးရှင်းလာတတ်ပါတယ်ကိုဘက်ကညှိုးနေတာတွေကဒီနေရာမှာနည်းနည်းဟိုတို့ဟာပေါ့ကွယ် ဟိုတပီပန်းလေးချိုးလာတယ်လမ်းတလမ်းလုံးဟိုတို့နေဘူးထိလာတယ်အိမ်ကြတော့ကြီးလေးဖြန်းကာစလို့လေးနေမှာပေါ့ဟိုအလုံးကြီးရောလမ်းမလားအကျိုးရောဟုတ်သေးလို့လားအဲ့ဒီဂျားလေးမှာရှိတတ်တယ်တင်ညာလေးမှာဟုတ်ကလားဟင်တို့တော့ဒီနေရာလေးရောက်တဲ့ယောဂီဒီဟိုတို့ဘင်္ဂညာလုံးကတော့อืมရုပ်ချင်းပေါ်ရုပ်ချင်းပြက်ထင်တယ်ဟဲ့ရုပ်ချင်းပေါ်ရုပ်ချင်းကြောက် ဒီနေရာမှာကျတော့ဖြစ်ပြဲဆိုတော့သူခကြီးလေးပြန်ပေါ်လာပြီထင်တယ်ဟင်တဘာရိနမိကလေးပြန်ပေါ်လာလိမ့်မယ်ထင်တယ်ဟင်ဘောင်းဆိုတော့ဟိုတို့ခကြီးရှိလာရင်အရေးပေါ်ရမှာဟုတ်ကွအဲ့တော့တို့ဒီရှုွက်ထဲကတမာရိနမိတ်အရေးပေါ်သလိုနာမှုကြင်မှုလေးတွေလည်းပြန်ပေါ်လာတတ်ပါဟုတ်ကလားအဲ့တော့နာကျင်ကြိုက်ခဲမှုဒီတို့ခန္ဓာရှိသလောက်ဝေဒနာရှိမှာပဲဟုတ်ကလား အဲ့တော့နာကျင်ကြိုက်ခဲမှုကိုတို့ပြောက်အောင်လုပ်လို့ရသလားတို့လုပ်လို့ရသလားဟင်ရနိုင်ဘူးလားဟင်သူ့နေရာနဲ့သူ့ညာနဲ့သူ့ဆင်းနဲ့ပေါ်နေမှာပဲအဲနာကျင်ကြိုက်ခဲမှုတွေပေါ်လာတတ်ပါဟုတ်ကလားတို့တော့တို့ဟိုအောက်ပိုင်းလုံးကလို့ဟင်စာသလူတော့ဖြစ်တော့အောက်ပိုင်းကတော့မခံမရနိုင်တယ်ဟဲ့ဒီမှာတော့အဲ့လောက်တော့ရှိတော့တို့တော့နာကျင်ကြိုက်ခဲမှုပေါ်နေလေဦးမယ်ဟုတ်ကလားဗျာဟင် အဲ့တော့တို့ဒီနာခြင်းကြိုက်ခဲမှုကလည်းပဲอืมပြောရင်တော့ဗျာတို့လက်ဝေသမားနဲ့ပြောရင်ပိုကောင်းမှာလက်ဝေသမားဟာသူတစ်ပါးနဲ့ထိုးဖို့ရာပဲကိုယ်ချင်းချင်းလေ့ကျင့်ရသေးတယ်ပြန်အတလူကြီးသွားထိုးတာလားလေ့ကျင့်ရသေးလားအဲ့တော့တို့ဒီဒုက္ခဝေဒနာဟာမိမိစိတ်ရင့်ကျက်ဖို့ရတယ်လေ့ကျင့်ပဲကြသူမပါမပြီးဘူးဗျဟုတ်ကလားဟင်မှားကောင်းနေစိတ်ကူးရင်တာသေးနားနေတော့စိတ်ကူးရင်သာ ဟင်အပြင်ထွက်သမ်းဟင်အဲ့တော့တတိတည်ခြင်းရဲ့အကြောင်းထင်တယ်ဟင်တည်ပြီးတတိခိုင်မြဲခြင်းရဲ့အကြောင်းထင်တယ်ဟင်ဒါရင်တို့ဒီနာကျင်ကြိုက်ခဲမှုကတို့လေ့ကျင့်ပဲကောင်းမဖြစ်နိုင်ဘူးလားဒါရင်တို့ရံလာမိတ်ဆွေလားဟုတ်ကလားတိုင်းကိုတို့နာရာကျင်လာလေးလာရင်ဟာဒုံမိတ်ခွေကြီးလာပြီဒုံမိတ်ခွေကြီးလာပြီဆိုပြီးဝန်ပန်းတတာကျိုးကျိုးစုမှာပေါ့ဟာဘာဖြစ်လို့တော့ဘာဖြစ်လို့တော့ အာမိတ်ခွေဗျာယရနာထုတ်လာပေးတာဟင်ဟင်ဟောဗျာတုတ်တော်ဗျာဘာတဲ့ဘာတဲ့ဒူဒူဒူဒူနဲ့ခင်ဗျားတို့ဟင်တို့လေ့ကျင့်မဲ့မဟုတ်ဘူးလားခင်ဗျားတို့ဟိုရှူလို့ကောင်းဆိုင်လို့ကောင်းတဲ့ဟိုမှတ်လို့ကောင်းနေနှေးလိုက်ခင်ဗျာဟင်ဟင်ဟိုတို့ငှက်ပြင်းတောင်မှမခတ်ကျင်တဲ့ငှက်ပြင်းလေဟုံးလေးတော့ပြီးလိုက်နေသလိုထင်တယ်ဟဲ့ ဟိရှူလူကောင်းဆိုင်လူကောင်းဆိုတော့ဘယ်လိုတော့ဟိမေးလိုက်ငါအဲ့တော့အမှတ်တက်ပါမလားဟိအမှတ်မှမတက်အတိတက်မလားဟောနာရာကြီးကလာဗျာမေးလိုက်ဗျာဟင်ဟုတ်ကဲ့ဟိဒီလိုဆိုအမှတ်မတက်နိုင်ဘူးလားဒါရင်ဘသူကရံလို့တော့မတော်မိတ်ဆွေနာရာကမိတ်ဆွေဟုတ်ကလားဗျာဟင်တက်တာရာကပဲလို့ရံသူတိုင်းအဲဒီတက်တက်တာရာလေးနဲ့ နာနာကျင်ချင်းဘယ်ပုံယူမလဲကြိုက်ထားယူဟင်ဘယ်ပုံယူမလို့တော့ကြောဟေးကြီးကတော့ညီမပါလားဟင်ဘယ်ပုံယူမလို့လို့အာလောကရောမယ်ပြောလို့ပါဗျာကျွန်တော်မခံနိုင်လို့မကမခံနိုင်လို့နည်းနည်းလေးတော့ကြွလိုက်တယ်ဖေရပြင်လိုက်တယ်ဖေရနေနေပါပါဟင်အဲ့တော့နာကျင်ကြိုက်ခဲမှုဒီမှာလည်းပေါ်သေးတာပါဟုတ်ကလားဘလောက်ပဲပေါ်နေလေဟုတ်ကလားဗျ သူ့ဘောလေးတို့စိတ်အပြင်မထွက်လေပဲဟုတ်ကလားသူ့ဘောလေးတို့စိတ်ဒီစီလုံးမှုရှိလေပဲသူ့ဘောလေးတို့အမှတ်ဒီထက်လေပဲဒါလေးနဲ့မှတ်နေရမှာဗျာအဲ့တော့ဖြစ်ပျက်ကလေးဘောနေမှာဟုတ်ကလားဘောနေဘောနေတဲ့ဖြစ်ပျက်ကိုရှုအောင်မှတင်လေဟိတန်းနိုင်မလားရှုတင်းတင်းရှုဟုတ်ကလားဗျဒီထိအောင်ယောဂီတို့စိတ်ကြိုက်ရသေးသည်စိတ်ကြိုက်ရသေးသည်စိတ်ကြိုက်ရသေးသည်ဟင် ဒီနေရာမှာစိတ်ကြိုက်ပါတာပဲဟုတ်ကလားလဲဟင်ရှူသမ်းပါဟိုကြိုက်တဲ့လောက်စူးလိုက်အားကိုသုံးသမ်းပါဟုတ်ကလားဟင်ဒီနေရာမှာဟိုစူးလိုက်အားလည်းသုံးလို့ရပါသည်ဟုတ်ကလားဒါလေးသုံးလို့ရှိရင်တို့ဒီမုံစေတုကမြတာညာမှအားကောင်းသွားလို့ရှိရင်ဟိုဘက်ပฏิသင်္ခါသွားတော့ဆောက်ကြောင်းတော့တာဟုတ်ကလားပฏิသင်္ခါသွားတို့ပါဠိလိုပြောတာပေါ့ကွယ် ဗမာလိုတော့ပြင်ဒီကိုလက္ခဏာတွေကိုပြန်ပြီးတော့သိသိတော့မှာလေဟင်အာနိစ္စလက္ခဏာတွေဒုက္ခလက္ခဏာတွေအနာတလက္ခဏာတွေဟုတ်ကလားဓာတုအောက်ပိုင်းသမ္မာတနာတွေကပါလာတာတယ်လေဟုတ်ကလားသမ္မာတနာအဲဒီမှာ အာနိစ္စအချက်ကိုကိုင်း၍ဒုက္ခအနာတကိုဆင်ញညာနဲ့သွားပါအဲဒုက္ခလက္ခဏာကိုင်းတဲ့ယောဂီဟုတ်ကလားအာနိစ္စနဲ့အနာတကိုဆင်ញညာနဲ့ပဲသွားကြပါလား အင်းတို့အနတ္တလက္ခဏာကံပြီးတာပုဂ္ဂိုလ်အနိစ္စနဲ့ဒုက္ခကိုသင်ညာနဲ့သူကသွားတခုပဲဘဝဟုတ်ကလားအဲဒီကနေပြီးတို့ဟိုလာလိုက်ကြပြီဟင်တို့ဥရိယဘယဆိုရင်တော့အနိစ္စရဲ့လက္ခဏာတွေကအပေါ်လွင်ဆုံးထင်တယ်အဲရေကနေသူပြောက်ရေကနေသူပြောက်ရေကနေသူပြောက်အင်းတို့ဘင်္ဂညာနေကြတော့ဒုက္ခလက္ခဏာပေါ်သွားပြီထင်တယ်ဟင်အဲ့တော့တို့ဒီဝိပဿနာညာမှာလက္ခဏာမပါဘဲနဲ့မရဘူးသူ့လက္ခဏာနဲ့သူတော့ပေါ်နေရမှာတယ်ဟဲ့ ဟုတ်ကလားအဲ့ဒီလက္ခဏာတွေကိုတစ်ခါပြန်ပြီးတက်ပြီးထင်ရှားအောင်ဖြစ်တော်မယ်ဟုတ်ကလားအင်းတို့ဟာပေါ့ကွယ်တို့ခုနပြောတဲ့အကျိုးနဲ့အကန်းဟာအင်းတို့ကခုနအပြက်လို့ဆိုဆွဲခဲ့တယ်ထင်တယ်ဟဲ့အပြက်ကလေးနှစ်ကောင်ဟုတ်ကလားဟင်းအထင်းတော်ကြီးသူဒါလေးနှစ်ကောင်ကိုပြပြီးသူမန်တက်နေတာထင်တယ်ဟဲ့အဲ့တော့အဲ့ဒါကိုနင့်ဟာအပြက်ကလေးလို့ပြောထားတယ်ဟုတ်ကလားပြောခဲ့ပြီးပြီဟုတ်ကလားသို့တော် ပြက်တာဘယ်လိုပြက်တယ်ဆိုတာကိုတစ်ခါပြန်ပြီးသူ့ကိုပြအောင်မှထင်တယ်ဟိကျေနပ်တဲ့ကျေနပ်ဟုတ်ကလားသူဟာနဲ့ပြောရင်ပေါ်ဟဲ့ဟိုရန်ကုန်မသားများကြတော့ဒီခဲရိုက်မှာပုံထားရတာဟုတ်ခေယုံကြီးပြီးတယ်မသားလေဒီခဲရိုက်ထဲမှာဟိုကိုဘသူမပဲဝါတိပူရတော့နံပါတ်ကလေးနဲ့ကျော်ချီမမှာပါဠိပဲနာမည်လေးပဲရှိတယ်ဟင်နံပါတ်ကလေးနဲ့နာမည်လေးပဲရှိတယ်ဟုတ်ကလား ဥပသူပေါ့သို့မဟုတ်မပသူပေါ့အောက်ကမှနံပါတ်နဲ့သူဂရေနံပါတ်သူစေးဝင်တဲ့နံပါတ်ရှိရမှာပေါ့ဟုတ်ကလားအဲ့တော့တို့ဒီကတကြိုကျင်တဲ့ပုဂ္ဂိုလ်ကလက်မှတ်ကလေးသွားပြရတာဟင်လက်မှတ်သွားပြတော့မှဟောတို့ပါသွားတဲ့အခေါင်လေးအပ်လိုက်ရဗျာဟင်အဲ့တော့မှဟိုတို့အဲ့ဒီမှာရှိတဲ့အမှုတန်းကအဲ့ဒီအခေါင်လေးနဲ့ယူသွားအဲယူခဲ့လိုက်တဲ့ယူသွားနံပါတ်ကြည့်ပြီးအဲ့ဒါကြီးထဲ့ပေါ်လာအပြင်ပိတ်ပြီးယူလာတာ အဲ့တော့ကိုမသာဟုတ်မဟုတ်ဘူးအပြင်ကြတော့ဖွင့်ကြည့်ရသေးပြီဗျဟုတ်ဟင်ကိုမသာဟုတ်မဟုတ်လေဟုတ်တယ်ဟုတ်တယ်ဟုတ်တယ်ဆိုမှပိတ်ပြီးတော့ဟင်သူကားပေါ်တင်ရတာအခုလည်းပဲနဲ့တော့အပြက်ကလေးတွေဟုတ်မဟုတ်ပြန်ကြည့်အောင်မှထင်ဟဲ့ဟင်တော့နေကိုမသာဘူးတော့တော့သူများမသာယူဖွဲချရနေမှာသို့လို့ဟုတ်ကလားဟဲ့ဒီရက်အပြက်မှအပြက်ဟုတ်ကလားအပြက်ဟာဟောဒီလက္ခဏာတွေနဲ့ညီးနေအောင်ပြက်တယ် ဒါကိုထင်ရှားတဲ့ထင်ရှားအောင်ပြန်ဆင်ရင်တဲ့ညာအဲ့ဒါပဋိပက္ခညာပဲဟုတ်ကလားဗျာအဲတို့ဒီညာရောက်နေတဲ့ယောဂီတယောက်ကြတော့ဒီတတိသုဆိုင်အားကောင်းလို့တချို့များရှေ့ဒုနောက်လံနဲ့ဖြစ်နေတတ်ဒီနေရာမှာရင်းရင်းရိုင်ချင်းပေါ်တတ်ပါသူ့ကိုငူရာကိုဟုတ်ကလားအမှတ်မှတ်လို့ရှိရင်လေတမတ်နဲ့တမတ်ဟာဝေးနေတတ်ပါပဲဟင်ဟုတ်ကလားဝေးနေတတ်တယ်ဟိုမှတ်မကောင်းတော့ပိုင်း သူမှတ်ကောင်းသောအပိုင်းသူလည်းနှစ်ပိုင်းရှိဒါဝင်္ကာသကိုပြောတာဟဲ့ဒါမှတ်မကောင်းသောအပိုင်းထင်တယ်အင်းရှေဒိုးနောက်လံလည်းဖြစ်ဖြစ်နေတာဟုတ်ကလားအမှတ်ကိုကြည့်လိုက်လေတမှတ်နဲ့တမှတ်ဝိနေတဟုတ်ကလားဗျာဝိနေတအဲ့တော့တို့ဒီမှန်ရင်မှန်ရင်နဲ့မှတ်လို့မှတ်နေတဲ့စိတ်ဟာအာရတဲ့စိတ်ဖြစ်မလားတာအာမရတဲ့စိတ်ဖြစ်လာတာဟုတ်ကလားမှတ်ရတာကိုအာမရဘူးဘာဖြစ်လို့တော့ လက္ခဏာတွေကိုပိုင်ပိုင်နိုင်နိုင်သိကျင်တဲ့စိတ်ကဝင်နေတဲ့တွေ့ဒါတို့မဟုတ်ဘူးဝိပဿနာဉာဏ်ကဟုတ်ကလားသူကတော့ဒီနေရာဘာညာလို့ခင်ဗျားတို့သိလို့လားဘယ်ညာဘယ်ညာဘာဖြစ်မလို့သိလို့လားအဲခင်ဗျားတို့ကလားမသိတာခင်ဗျားတို့ကသိတယ်ဟုတ်ဖြစ်ဟိုတို့တို့တွေကဝိပဿနာဉာဏ်ကသိတယ်ဗျဟုတ်ကလားတောင်မခင်ဗျားတို့ကမသိတာခင်ဗျားတို့သိတယ်လို့ပြောတာဟုတ်ဗျအဲ့တော့ ကိုမှတ်နေတဲ့ဒီရှုွက်ထဲပေါ်တော့ပေါ်နေတာပဲပေါ်တာကိုအားရခြင်းမရှိဘူးဟုတ်ကလားကြနေတာလဲအားရခြင်းမရှိဘူးဒီနေရာကြတာဟုတ်ကလားဗျာအဲ့တော့အဲ့ဒီယောဂီဘာဖြစ်နေတာတုံးอืมထိုင်မှရာကထခြင်းနဲ့စိတ်ဒီပေါ်နေတာထမှရင်းညာလျှောက်ရင်းလာကြပြန်တော့ပြန်ထိုင်နေတဲ့စိတ်ပေါ်နေတာပြန်ဟင်အဲ့တော့ထိုင်กว่าဆိုထိုင်ခိုင်းရတော့ထခြင်းစိတ်ပေါ်နေတယ်ထกว่าဆိုတော့ထိုင်စိတ်ပေါ်နေတယ် ဟင်ဟင်ပါတော့ခွေးနာလောက်ကြိုက်လာဟိဟင်ခွေးနာလောက်ကြိုက်ဖြစ်နေတာတရားဒီညာရောက်တဲ့ပုဂ္ဂိုလ်ဟင်အဲ့တော့သူ့ညာနဲ့သူ့လက္ခဏာရှိပြီးသားဟုတ်ကလားဟိပညာရောက်ရင် စိတ်ဒီပဲလို့ဖြစ်တယ်ကိုယ်ဒီပဲလို့ဖြစ်တယ်သူကလည်းသူပါပြီးသားပါဗျာဟင်ဒါတို့ဟောတာလည်းမဟုတ်ပါဘူးတို့သိလို့လည်းမဟုတ်ပါဘူးဖရာလက်ထက်ကတဲကတို့ပါတော့ဖရာရှင်ကလည်းဟို ဟင်ဘယ်ကြောင်းဘယ်ကြောင်းလို့အမြဲနေတာရှိလားဟိလေးပဲငါဝါဟိုနာတော်ဝါဒီနာတော်ဝါနဲ့ပြီးသွားတာထင်တယ်တို့တာဝတိပြည်မှာသာဆက်ရှိဝါထင်တယ်ဘောင်းဆောင်တာဝတိပြည်သူပြည်သားသာလေသူ့သဘောကြကိုလိုက်နာကျင့်ကြံတဲ့ပုဂ္ဂိုလ်ရှိပြီဒါမို့တာဝတိပြည်မှာ လူဦးရေတန်းတရာနေမှာပေါ့ဗျဖယ်ကလေးကိုဟုတ်ကလားခုနှစ်ကလေးခွဲကျော်ရှစ်ကလေးလောက်ကရိယာတွေကြီးတယ်ဗျဟင် ဒါမို့အဲ့ဒီနေရာသူ့တမ္မဏညာတော်နဲ့ထိုက်တာနဲ့တွေ့တဲ့ဖြစ်ချပါတယ်။ကျန်တော့ဟိုတဝါဒီတဝါတဲ့နေ။အဲ့တော့ဒီသာသာရိယာပြန်လာ။ဟိုညီတော်အာနန္ဒာကသူကဘာခေါ်မှာဟုတ်ရဲ့ဖယားနာဟိုဝေယဝိသဆိုတော့ဟင်တို့ခင်နဲ့ပြောရင်တော့ပီအီထင်တယ်ဖယားပီအီဟုတ်လားဖယားပီအီတို့ကဟင်အဲ့တော့စီစီမေးတာအရှင်ဖယား အရင်တော့ငါအရှင်ဘုရားတို့ကြွလာတော့ငါဒီမှာကိုတော်ကြီးတပါးရှင်ဘုရားတတိထားမိတယ်မဟုတ်ဘူးလားအဲထားမိပဲကွာအဲ့ဒီကိုတော်ကြီးခုမရှိဘူးဖေ။ तू ဘယ်ရောက်သွားတယ်လဲ။အဲ့ဒါဖះလျှောက်ပေးသားပါ။အိုးဟင်အဲ့တော့ဖះနာကိုဝင်နိုင်ထွက်နိုင်တာကညီတော်အာနန္ဒာရှိတာဟုတ်လား။အဲ့တော့လျှောက်ပါဗျာရော။ဟင်အဲ့တော့ဖះကအေးအဲ तू ကတော့ဟိုတို့အရဟတမဉာဏ်ရသွားတဲ့အတွက်ယဟန္တာနဲ့နိဗ္ဗာန်ဝင်သွားပြီကွာ။အဲတခါညီတော်အာနန္ဒာပြောကြအောင်နိဗ္ဗာန်ဝင်သွားပြီတဲ့။ ဟင်ကြံကြားကြီးလို့ကပြန်ရောတခါတဌာနရောက်ပြန်ရောတဌာနရောက်ပြန်တော့တခါအဲဟိုကခီမေးပြန်ရောဟုတ်ကလားဟိုညီတော်အနန္တတော်တို့ဝင်ဟိုဝင်ရဲထွက်ရဲပြောရဲတကူဗျအဲ့တော့ရှင်ဘုရားအရှင်ဘုရားကြွလာတော့ငါဟိုဘိက္ခုနီမကြီးတွေ့တယ်မဟုတ်လားတွေ့တယ်ဟဲ့ဘာဖြစ်တော့အဲ့ဒီဘိက္ခုနီမကြီးမရှိတော့ဘူးအဲ့ဒီဘိက္ခုနီမကြီးဘယ်ဘုံရောက်သွားတယ်ဘာဖြစ်တယ်လဲတပည့်တော်တို့ရှောက်ပြီးသားမှာရှောက်ပါဗျာရောဟဲ့ သူသူကအနာဂါဖြစ်နေဘယ်ဗြမဘုံဘယ်နာမှာဟုတ်ကလားတခါဘုံပြန်ကြကြီးရပြန်ဗျာရော အနာဂါဘုံမှာအနာဂံတေဟင်ဗြမဘုံမှာတေဟုတ်ကလားတခါတဌာနရောက်ပြန်ရောအဲတဌာနရောက်ပြန်တော့တခါမေးပြန်ရောအရှင်ဘုရားအရှင်ဘုရားတို့ရင်တခါကြွလာတော့ငါဘုရားဟိုဥပဒကတခါကြီးတယောက်အရှင်ဘုရားတို့တွေ့တယ်မဟုတ်ဘူးလားတွေ့တယ်ဘာဖြစ်တော့လဲလား အဲအဲ့ဒါကြီးခုမရှိဘူးဗျာပေးသွားပြီသူပဲရောက်တော့အဲ့တော့ပြောရဗျာတကားရကံกว่าသူကဘယ်ပုံဘယ်ပုံမှာဟင်ဖះပြန်မိဖះကပြန်ဖြေးအဲဒီဖြေးတဲ့တိုက်ဟောပြန်ကြကြီးကတည်င်းထုတ်ပြန်လောဟာပြန်ရောတကားတဏနာရောက်ပြန်တော့မေးပြန်ရောအရင်အဲလာတော့ငါရှင်ဖះဥပဒကမာကြီးရှိတယ်အဲ့ဒီဥပဒကမာကြီးကဟိုသေသွားပြီဖះဘယ်ရောက်တော့မေးသေးသမ်းမမေးရပြန်ရော ဟင်အဲ့တော့သူကတော့သောတာပန်กว่าခုပဲပုံပဲပုံမှာဘာဘာဘာဟင်ဖရာကဖြီးအဲဖြီးဟိုကတခါပြန်ပြီးတော့ပြန်ကြားကြီးကတရင်ထုတ်လွင်အဲ့တော့ဟဲ့အာနန္ဒာဟင်သူတို့မေးတိုင်းမေးတိုင်းမင်းလာမေးနေရရင်မင်းမောတကွာဟုတ်ကလားဟင်မင်းမေးတိုင်းမေးတိုင်းငါဖြေနေရရင်ငါလည်းမောတကွာဟုတ်အဲ့တော့နောင်ကိုမမေးအမေးရလို့အဖြေရလို့အောင်ဟောဟောဒီတိုင်းကွာဆိုတော့ ဓမ္မာဒါသတုတ်ရလို့ဟောတာရှိဓမ္မာဒါသဆိုတာပါဠိလိုပြောတာဗမာလိုတရားကြီးမဟုတ်ဟင်မှန်ပေါ့ခွေဟင်ကိုအပြစ်အနာသာကိုအကြောင်းသိကြည့်ရင်မှန်ကြည့်ရင်ကိုအကြောင်းသိနိုင်တယ်လို့ဟုတ်ခလားအဲမိမိဘယ်ညာဆင့်ရောက်နေတယ်သိကြည့်ရင်ဒီတိုင်းဒီတိုင်းဒါပြီးဒါဒါဒါဒါပြီးပုံပြီးဟုတ်ကလားဗျဒီဝိပဿနာညာရှုရင်ဒီလိုဒီလိုဒီလိုပဲလာရလိမ့်မယ်ဟုတ်ကလား ဘယ်မှာရှုရှုဘယ်နည်းနဲ့ရှုရှုဟုတ်ကလားဘယ်ဖြစ်ရှုရှုဒီတိုင်းမသွားမှာဝိပဿနာညာဟုတ်ကလားခုံကြောက်ွက်လာလည်းရှိဟုတ်ကလားဗျာတို့တမာရီကန်းကနေပြီးတော့ဒီဘက်ကိုထိပိယုံနာနှစ်ပါးကိုအောင်ရှုဟုတ်ကလားထိပိယုံနာနှစ်ပါးအပြန်လန်းကြည့်သူပြုပုံရှုဟုတ်ကလားရှုပြီးတဲ့ဒီဘက်မှာဒီပေါ်လာတဲ့အဲဒီတို့တမာရီနမိတ်ထဲမှာတရားခံလျောက်လုံးရှိတယ်ထင်တယ်ဟဲ့ဒီအရေးအောက်မှာတရားခံလျောက်ခိုးနေတယ်ဆိုတာပြီးပြီးခြားခြားပြီးတော့ဒီအရေးပဲဖန်ဆင်းနေရတာမဟုတ်ဘူးလား ဟင်အဲ့ဒီအရေးစီရင်နဲ့ဒီအရေးရဲ့သဘောနောက်ကတဘာဝကိုသိရင်မှတ်တတ်ဉာဏ်တက်တာမဟုတ်ဘူးလားဟင်ဘယ်ကတက်ဖို့လိုသေးတော့ဟဲ့ဟင်နှာခေါင်းထိတ်တာပဲမဟုတ်လားဟင်နှာခေါင်းထိတ်တာဒီဝင်လေးထွက်လေလေးဒါလေးရှုရင်းနဲ့ခင်ဗျားတို့ဉာဏ်ဒီတိရောက်လာတာဟုတ်ကလားဗျာဒါယောဂီတို့ကိုယ်တိုင်ကသဘောပေါက်မှာဗျာဒါပါလို့ပြောမှာဟင်ဒါလေးလို့ပြောရင်ဒါလေးလောက်ကြပါဟိုဟာလေးမလိုက်ပါနဲ့ ဟုတ်ကလားသူပြောတာဒါလေးထင်တယ်ဟိုဟာလေးပါလားဟင်ဘာလို့ဟိုဟာလေးလိုက်နေတော့ဟင်ဒါလေးလို့ပြောနေမှာဟုတ်ကလားဗျဟင်အဲ့တော့ဒါလေးပြောဒါလေးသာလှုပ်ချလိုက်ဟိုဟာလေးစဉ်းစားမနေနဲ့ဟုတ်ကလားအဲ့တော့တို့ဒီပฏิသင်္ခါရောက်ဟင်အနုပိုင်းမှာတော့ခုနကခန္ဓာကိုယ်ကြီးရင်းချင်းရိုင်ချင်းရှိတာပါပဲရှိတော့နောက်လားဟုတ်ကလားအမှန်မှလို့ရှင်လဲအမှတ်ကတခါတည်းကြဲကြဲဝေးဝေး ဟင်အာယုံတစ်ခုနဲ့တစ်ခုဝေးနေတတ်ပါတယ်ဟုတ်ကလားဟိုရှုွက်နဲ့မှတ်သိဟာလွဲနေတတ်ပါဟင်ခက်ကြဲကြဲနဲ့ဝေးနေတတ်ပါ အာမလို့အာမရပေါ့လေဟုတ်ကလားဘယ်လိုမှမအားရတော့ဆရာမရှိမရှိတဲ့အတွက်ဟောထိုင်ရကထခြင်းသိတဲ့ပေါ်တော့ဟင်အဲတက္ကသိုလ်ဟိုဇင်းညာကမ္မဋ္ဌာန်းနဲ့သိချာက ပြန်ထိုင်ခြင်းသိတဲ့ပေါ်တော့ခွေးနာလောက်ကြိုက်သိလားဟိဒါကိုလည်း ယောဂီတို့ဘက်ကအလိုမလိုက်ပါနဲ့ဟုတ်ကလားအလိုမလိုက်နဲ့ဟုတ်ကလားပြီးသေးတယ်တို့ထိုင်ရမှာဆိုထိုင်ခြင်းကိုထိုင်လို့ခိုင်းပြီးမှဆန်းဟုတ်ကလားရာပေးပြီးသူ့ဆိုင်အားကြိုက်တလောက်သုံးဟင်မိမိတို့သုံးနိုင်တဲ့ညရာသေးတဲ့အချိန်ဟုတ်ကလားဟိသူ့ဆိုင်အားကောင်းလေမှအားစီလုံးနေတယ်ဟိသူ့ဆိုင်အားကောင်းလေအမြင်ထက်တန်လေတယ်ဟိ ဟုတ်ကလားအမြင်တန်ဖို့ရာအတွက်သူစိတ်အားကတောင်းယူပါသည်ဟင်ဟုတ်ကလားဟိဟိုညံထက်ဖို့ရာအတွက်ကြတော့စေသအားကတောင်းယူပါသည်ထက်ပန်ရွှင်တက်သူပြောခဲ့ပြီးသားဟုတ်ပါကွယ်ဟုတ်ကလားဟိအဲ့တော့သူစိတ်အားကိုသုံးပြီဟုတ်ကလားသူကထခြင်းနဲ့ပြောတိုင်းလည်းမထပါနဲ့ဟင်သူကထိုင်ခြင်းနဲ့ပြောတိုင်းလည်းမထိုင်နဲ့ဟုတ်ကလားသူ့အချိန်နဲ့သူတင်နေဟိ အဲ့လောက်ကိုလုတ်ပေးရတယ်လုတ်ပေးလို့တို့စူးစိုက်အားကောင်းသွားပြီဆိုရင်ဒီနေရာကြလို့ရှိရင်တို့ခုနဟိုအောက်ကညာနေလို့ပေါ့ကွယ် PTR တွေလည်းပြန်ကောင်းလာတတ်ပတ္တတိဆိုတဲ့ကိုငြိမ်းအေးမှုအားကလေးလည်းပြန်ကောင်းလာတတ်ပြီးတော့အလင်းရောင်လည်းပေါ်လဲပေါ်လာတတ်ပါတယ်ဒီညာကြတော့လေပြီးတော့နာကျင်ကြိုက်ခဲမှုကြတော့တဲ့ပြီးခဲ့တဲ့ညာနဲ့ပိုးတာလေးဦးမယ် ဟင်ဘယ်နဲ့တော့မိတ်ဆွေကြီးလာအောင်ဖောက်သိဖောက်သိလာအောင်မဟင်ဟင်လာအောင်မဟုတ်ကလားဘာတော့ကာတက်ခံနေလိုက်နှုတ်ဆက်သလိုနေမှာလိုက်နှုတ်ဆက်အောင်မလိုက်နှုတ်ဆက်အောင်မခဏတော့ဟင်ဘာလာငယ်ပေါင်းတင်နေဟင်ငယ်ပေါင်းကဟင်အမှတ်တရခင်ဗျားတို့ဟိုကာတက်ခံနေသည်ဟင်ကြောင်းတော့မဲ့ပုဂ္ဂိုလ်ကိုလိုက်နှုတ်ဆက်သလိုပိုးနာတာတတိယဟင်နာမဲဟုတ်ကလားဟင် ဟင်မနာမှာမပူနဲ့နားမယ်နားမယ်ဟုတ်ကလားဟိနာကျင်ကြိုက်ခဲမှုဘိုးပေါ်လာတတ်ဟုတ်ကလားပေါ်တဲ့ပုဂ္ဂိုလ်တွေများသောအားဖြင့်ပေါ်တာများဟုတ်ကလားမပေါ်ဘဲနဲ့ဟုတ်ကလားတင်းတင်းတင်းတင်းပေါ်ပြီးတော့သူ့ဖြစ်ပြရှုပြီးတော့စဉ္ညာကိုတက်တာလည်းရှိပါဟုတ်ကလားဗျာများသောအားဖြင့်ခုနကမုံစီတုကမြတာညာဆိုတဲ့လွတ်လူတဲ့စိတ်ပေါ်တဲ့ညာတဲ့ကိုဒီမှာနာကျင်ကြိုက်ခဲမှုဘိုးပေါ်တာဟုတ်ကလားဟိ ဘာဖြစ်လို့တော့ဒုက္ခလက္ခဏာကို तू ပြမှာမဟုတ်လားဟင်ဒုက္ခလက္ခဏာ तू ကပူပြတတ်တယ်တင်လေဟုတ်ကလားဗျာအာနိစ္စလက္ခဏာရောဟင်ဒီနာရာကောအမြဲရှိသလားဟင်အာနိစ္စလက္ခဏာကော तू ကြတာဘူးလားဒီနာရာကောအခိုင်အခဲလုံးတရားရှိသလားဒါအနတ္တလက္ခဏာကော तू ကြဘူးလားဟင် तू ကထင်ထင်ရှားရှားပြနိုင်လေဟုတ်ကလားကြံတဲ့ဟိုတို့မှတ်ကောင်းတာလေးက तू လောက်ထင်ရှားနိုင်မှာမလားဟဲ့ ဟုတ်ကလားဒီနေရာလက္ခဏာကြီး၃ချက်ကိုပြီးပြီးပြင်းပြင်းကွက်ကွက်ကုန်ကုန်နေရမယ်နေရာဟုတ်ကလားဗျာဟိုတို့အောင်ညာနေမြင်ခဲ့တာတဲ့အစာပေါင်းများစွာပါတဲ့လက္ခဏာကိုမြင်လာတတ်တယ်ဟုတ်ကလားဗျာဟိုတို့အာနိသာလက္ခဏာဆိုရင်ရွေကနေရိတ်ကနေဆိုပြောက်ဒီလိုထင်တယ်ဟိအဲတို့မဟုတ်ရွေကနေရိတ်ကနေမှိန်ပြီးပြောက်ဒီလိုထင်တယ်ဟိဒုက္ခလက္ခဏာဆိုရင် ပေါ်လာတဲ့ပြက်ကျသွားပြီဟုတ်ကလားဟိ အဲ့ဒီအာနိစ္စလက္ခဏာဖြစ်စေဒုက္ခလက္ခဏာဖြစ်စေဟိုတို့ဉာဏ်ကောင်းတဲ့ပုဂ္ဂိုလ်ကြတော့အာနိစ္စလက္ခဏာပေါ်တယ်သူ့ရှုလိုက်အဖွဲတင်တယ်ဟိဒါတော့ဉာဏ်အလွန်အကင်းညာပါတဲ့ပုဂ္ဂိုလ်မှသဘောတင်နေနိုင်လို့ဗျာဟုတ်ကလားဗျာအဲ့ဒီဉာဏ်ကြီးဟာဟို အောက်ပိုင်းကတွေ့ခဲ့တဲ့ဉာဏ်နဲ့ပို့ထင်ရှားအောင်မြင်နိုင်မယ်ဟုတ်ကလားဗျာသူ့ချို့ယောဂီများတို့ကိုယ်တိုင်လည်းဖြစ်ပူပါတယ်ဒီနေရာရောက်တော့အရင်ကတွေ့ခဲ့ဘူးတာပြန်တွေ့လို့ ငါအောက်ညာပြန်ရောက်နေသလားဟင်ဟင်ဟောညာမျက်စိလဲနေတယ်ထင်ရသကိုကွဟိုအောက်တုန်းကလည်းဒါတွေ့ခဲ့ဘူးတာဟိုအခုလည်းပြန်တွေ့တော့ငါအောက်ညာပြန်ရောက်နေသလားဒီလိုလည်းဖြစ်တတ်ဗျာဒီနာရောက်တဲ့ညာပုဂ္ဂိုလ်ဟာဟုတ်ကလားဟိအဲတွေ့လိမ့်မယ်ဟုတ်ကလားအနိစ္စလက္ခဏာဆိုလဲအနိစ္စလက္ခဏာရဲ့သဘောတဘာဝအဲပိုးပြီးပြင်းပြီးပြင်းနဲ့တွေ့မယ်ဟုတ်ကလားဗျာ ဟင်ဟောဒုက္ခတွင်းနဲ့ဒုက္ခလက္ခဏာလေးဟုတ်ကလားပို့ပြီးအများအရင်တက်ထင်ရှားတဲ့နည်းနဲ့တွေ့လိမ့်မယ်ဗျာအနာတ္တလက္ခဏာအင်းဇက်ပိုင်တဲ့ပုဂ္ဂိုလ်ကြတဲ့အနာတ္တလက္ခဏာလေးကိုပို့၍ထင်တိတက်ထင်ရှားတဲ့နည်းနဲ့တွေ့လိမ့်မယ်ဒီညာအရာမှာဟုတ်ကလားဗျာဟင်ဒီနေရာကြတော့ဒုက္ခနာပြောတဲ့ဟိုဟိုထခြင်းနဲ့ဖိတ်ကြောင်းခြင်းနဲ့ဖိတ်ရှိတော့ဘူးဗျဟုတ်ကလားအလင်းရောင်လေးတွေတွေ့ပြီဗျတွေ့တော်လည်းပဲအောက်ပိုင်းညာခဲ့သူ့ ပါရသေးရှိပါမလားဟဲ့ဟင်ဘောင်းဆိုဟိုအပြက်ကနေဟင်တက်လာတဲ့ပုဂ္ဂိုလ်တရားဘယ်လိုလုပ်ဝန်တာနိုင်မှာမလဲဟုတ်ကလားကိုဘဝအကြောင်းဟင်အပြက်ကိုကောင်းကောင်းကြီးသိနေပြီတင်လေဟဲ့ဟုတ်ကလားဟိုအောက်တုံးကလို့ဟင်အောက်ပိုင်းညာတုံးကလို့ဟုတ်ကလားမိုက်ယူရဲ့ဟုတ်တော့ဘူးတင်လေအောက်ပိုင်းညာတော့ဟိုတို့ရှုလို့ကောင်းရင်ကောင်းတယ်လို့ပြောလာတာတင်လေဒီမှာတော့ဒီ အလေးရောင်လေးတွေပီတီအားတွေပတ္တတိအားတွေဘလောက်ကောင်းကောင်းဟုတ်ကလားသိပြီးတော့ဟဲ့ပဲပဲမရှိတော့ဘူးဟုတ်ကလားဗျာအဲထူးတာကတော့ပြေကိုအောက်ညာနဲ့ဒီညာမှာတို့ဟိုတာမသနာညာနှုံးကတော့ရှုလိုက်တဲ့ရိတ်ကနေဆိုရွေးပြောက်ကလေးထင်တယ်ဟင်ရှုလိုက်တဲ့ရိတ်ကနေဆိုရွေးပြောက်ကလေးထင်တယ်ဒီနေရာကြတော့မဟုတ်အပိုင်အပိုင်အပိုင်အပိုင်ဟင်ဟင်အပိုင်ပိုင်အပြတ်ပြတ်တွေးနေဟင် အာနိစ္စလက္ခဏာကိုရွေးပြောက်ဖြစ်ခဲ့ရင်လေဒီတိုင်းရွေ့ပြောက်သွားတာမဟုတ်အပိုင်းပိုင်းပိုင်းပိုင်းတို့ဥပမာပေးရရင်ဟိုတောင်ပေါ်ကနေတောင်အောက်ကိုဟိုကားနဲ့လာခဲ့ဘူးကြသလားဟိုတောင်ကြီးလေးရောက်ခါနေကြရင်ဟိုဘက်ဒီဘက်ကိုဟင်ဟိုကားချော်သွားမှသူတို့ကြောက်တဲ့နေတွေရှိတယ်ဟိပေးအဲ့ဒါများကားပေါ်ကကြည့်လိုက်ဘယ်လိုနေတော့ဟိတခါတည်းငုတ်တိုင်ကြီးတွေရိတ်ကနေရိတ်ကနေရိတ်ကနေထင်တယ်အပိုင်းပိုင်းပိုင်းပိုင်းအပြအပြအပြအပြဒီနေရာပူထင်ရှား ဟုတ်ကလားဗျာဟင်ဟိုအောက်ပိုင်းညာတော့ရွေ့ခနေသူပြောက်ဟင်ဒီလောက်ထင်ရှားဘူးထင်တယ်ဟိဒီမှာအဲ့လောက်ထင်ရှားတယ်မှန်ညာအကောင်ကောင်းသလောက်ဗျာဟုတ်ကလားဗျာအဲ့တော့တို့ PDR လေးတွေကလည်းဒီနေရာရောက်တော့ကျက်သိမ့်တာပီတီဟုတ်တော့ဘူးအဲ့အေးဓာတ်ကလေးတွေပါလာကောင်းလေးကနေအေးစိမ့်ပြီးဆင်းလာတာတို့ဟုတ်ကလားခပီးယူကအေးစိမ့်တက်တာတို့ဟုတ်ကလားဒီနေရာအေးစိမ့်ကြီးလာပြီပြုတ်ဟုတ်ကလား ဟင်ဟိုဒုက္ခကြိုက်သူများရှိမျောကြမျောကြဟင်ဟင်ဟင်အောက်ကလားဟဲ့ဟင်အဲတို့အဲ့လို BDR လေးတွေလည်းဒီမှာပေါ်နေပတ္တတိအားလဲဟောလားကိုယ်ရဲ့ညင်တဲ့အေးချမ်းမှုတွေရှိနေတတ်ပါတယ်ပောက်ကလားအဲ့တော့နာတာလဲနာတယ်အဲ့တစ်ဖက်ကလည်းဟိုအောက်ပိုင်းကဘလောက်နာနေနေပေါ်ပိုင်းကတော့အေးချမ်းနေတာပောက်ကလားဗျာအဲ့တော့တို့ပေါ်တဲ့နမိတ်ကလည်းပဲဟိုအောက်ပိုင်းလိုဟုတ်တော့ဘူးဒီနေရာကြအပိုင်းပိုင်းအပြပြပေါ်လိမ့်မယ် ဟုတ်ကလားပပံပပန်းဆိုတာအပိုင်းလိုက်အပိုင်းအပိုင်းလိုက်ထင်တယ်တန်တိတန်တိဟာဟင်တစ်ခုနဲ့တစ်ခုတစားစီတစားစီထင်တယ်ဟင်အော်ဒီအော်ဒီဆိုတာဟင်တစ်ခုနဲ့တစ်ခုတခြားစီတခြားစီဟုတ်ကလားဗျာအဲ့ဒီနည်းနဲ့ပေါ်လိမ့်မယ်ဒီနေရာရောက်တဲ့ပုဂ္ဂိုလ်ဟုတ်ကလားဗျာဒါလည်းသူ့စိုက်မှတ်နေရမှာထင်သဗျာဟုတ်ကလားအဲ့တော့နာရာမှတ်နေတဲ့ပုဂ္ဂိုလ်လေဟုတ်ကလားဗျာနာရာလေးရဲ့ခုနအပိုင်းပိုင်းနဲ့ ဟင်နာရာကြီးအားခုနပြောလို့အလုံးကြီးခဲကြီးဟုတ်လားဗျာဟင်အပိုင်ပိုင်ပြပြဟုတ်ကလားဗျာအဲတို့နာရာမတွေ့လို့အဲရှုွက်တွေကရှုရင်လေတို့တမာရင်းနမိတ်ကလေးပေါ်လိမ့်မယ်ထင်တယ်ဟိဟင်အဲပေါ်နေတာလေးကောဝင်လေလေးပေါ်လာလို့ပြတယ်ပြချက်နမိတ်ကောအရှိတိုင်းဟုတ်လို့လားအပိုင်ပိုင်ပြပြဟင်ထွက်လေးလေးကြတော့ကောအပိုင်ပိုင်ပြပြသူ့ရှုဟုတ်ကလားဗျာသူ့ရှုရှုရမှာပဲထင်တယ်ဟိ ဟုတ်ကလားရှူရင်းမတ်တာနဲ့ဒီစူးစိုက်အားကောင်းရင် ပြောတာဗျာဟင်စူးစူးစိုက်စိုက်အားကိုတို့အဓိကထားပြောတယ်တင်လေဟုတ်ကလားစူးစိုက်အားကောင်းခဲ့ရင်ဟုတ်ကလားသူပြနေတာလေးကို မျက်ချီမပြတ်ကြည့်နိုင်ခဲ့ရင်ဟုတ်ကလားဗျာဟင်တို့ဒီအပိုင်းပိုင်းပြပြကြည့်ရင်လေကိုနဲ့မဆိုင်လို့ဖြစ်သွားလိမ့်မယ်သူ့လို့သူလို့ကိုကိုလို့ကိုလို့ဟုတ်ကလား ချို့ယောဂီများကြတော့နာကျင်ကြိုက်ခဲမှုကြီးကမချိမဆန့်နဲ့တက်လာခဲ့ရတယ်ဟုတ်ကလားနာကျင်ကြိုက်ခဲမှုကြီးဒီနေရာမှာအထူးပေါ်လိမ့်မယ်ထင်တယ်တခြားနေရာတဲ့ပိုးထူးလိမ့်မယ်ထင်တယ်ဗျာဟုတ်ကလားအဲ့တော့နာရာကြီးပန့်ရင်မှန်ရင်စိုက်တာမှဟင်ရေရေတင်းနေနာမှဟုတ်ကလားဗျာဒီနေရာမှာယောဂီတို့ဟိုကိုယ်စိတ်ကြိုက်စိုက်ခြင်းတော့စိုက်လို့ရတယ်နေရာဟုတ်ကလားဗျာဟင် ပေါင်ကိုပြုတ်ပြင်လို့ရတဲ့နေရာကိုကွယ်ဟင်ဒါဟိုသင်္ခါရနယ်တဲကထင်တယ်ဟင်သင်္ခါရနယ်ဆိုတာသင်္ခါရကပြုတ်ပြင်တာပြောတာထင်တယ်ဟင်ကံနဲ့ပြုတ်ပြင်တာကောင်းရှိဘူးလားကဲတို့တို့ကံဆိုတော့ခုနကဟိုထိုင်တာတို့ဈဉ္ဉံကမ္မဋ္ဌာန်းတို့ဒါပဲကံနေမဟုတ်ဘူးလားစိတ်နဲ့ပြုတ်ပြင်တာကောင်းမရှိဘူးလားအဲဒါလည်းရှိတယ်တို့ပိုင်တာတော့ဒါပဲထင်တယ်ဥရုနဲ့အာဟာရတို့တို့ပြုတ်ပြင်လို့ရတော့လားဟုတ်ကလားဥရုကလည်းသူကတို့ပြုတ်ပြင်ပေးဟုတ်ကလားအာဟာရကလည်းတို့ပါတော့ ဝေယဝဇ္ဇတွေထည့်ပြီးတာစားရတာတင်တယ်အဲတို့စိတ်တိုင်းညဟုတ်လို့လားအဲသူတို့ထည့်ပြီးတာစားတယ်ဗျာဟုတ်ကလားအဲတော့ဒီတဲ့ရှိနေတဲ့အာဟာရဓာတ်ရဲ့ပြုပြင်မှုတိုင်းတို့ကခံရလိမ့်မယ်တင်ဗျာအဲ့ဒါတော့ဒုံးပိုင်ဒုပ္ပနာပိုင်နာတော့ကံနဲ့စိတ်ပဲတင်တယ်ဟိဟင်သူကံမဟိုကိုတင်တယ်ဟိအဲ့ဒီကနှုတ်ဖွင့်ဖို့မှမလိုပဲနဲ့ဟုတ်ကလားအဲ့တော့ကိုယ်နဲ့စိတ်နဲ့ဒါလေးနဲ့ပြုပြင်လို့ရသေးတဲ့နေရာတင်တယ်ဒါသင်္ခါရပိုင်းနဲ့မှရှိသေးတယ် ဟုတ်ကလားစိုက်မှနာရာမှတ်နေတဲ့ယောဂီဒီနာရာမှတ်ရင်မှတ်ရင်နဲ့နာရာကိုကိုယ်နဲ့မဆိုင်ဘူးဖြစ်သွားလိမ့်မယ်သူဟာသူနာနေဟန်နေနာငါဟာငါနေဟုတ်ကလားဟင်ဟုတ်ကလားဟင်နာရာကိုယ်နဲ့ဆိုင်တော့ဘူးထင်တယ်ဟင်နေဟန်နေနာငါဟာငါနေဟုတ်ကလားဟင်နာလို့တုံမအောင်မလားဟဲ့သူဟာသူနာရာကိုယ်နဲ့မဆိုင်ဘူးဟုတ်ကလားဟင် အဲဒါဆိုတို့စာလိုတော့ဖြင့်ပฏิသင်္ခါဆိုတဲ့ခုနကလက္ခဏာ၃ချက်ကိုပိုင်ပိုင်နိုင်နိုင်ဟုတ်ကလားကွက်ကွက်ကွင်းကွင်းဟုတ်ကလားရှုနိုင်လို့ဟုတ်ကလားအဲ့တော့တို့အကျိုးကရောဟင်ကောင်းလားဟိသင်္ခါရနဲ့ပယ်တဲ့ကထင်တယ်အကန်းကရောဟိဟင်ဘာဖြစ်လို့တော့သင်္ခါရနဲ့ပယ်တဲ့ကဟင်အတိတ်ကတို့အဝိဇ္ဇာနဲ့သင်္ခါရနဲ့ ပေါင်းပြီးလုပ်ခဲ့တဲ့ဟာသူဟဲ့ဟုတ်ကလားသင်္ခါရနဲ့ပေတွေကအကျိုးနဲ့ကံလေဟုတ်ကလားအဲသင်္ခါရနဲ့ပေတွေကဆိုတော့သူ့မှာဟိုအာနိစ္စံခရထေနဆိုတော့သူအာနိစ္စမျိုးခရတာမျိုးထင်တယ်ဟဲ့ကုဏ္ဍခန္ဓာတော်မျိုးဟုတ်ကလားဟဲ့ဟင်သူကုံခံမှာထင်တယ်ဟဲ့အာဟုစရာရှိလားဟုတ်ကလားပြီးတော့ဒုက္ခံဘယထေနဟုတ်ကလားသူတို့နဲ့ပေါင်းနေတယ်များ ဘေးတွေ့မှာကြီးတဲ့ထင်ဟင်ဟင်အဲသူတို့လိုလိုက်နေတို့ကဘယ်နဲ့တော့ဟုတ်ကလားအကျိုးလေးနဲ့ပေါင်ပေါင်အကန်းလေးနဲ့ပေါင်ပေါင်ဟုတ်ကလားဒီအကျိုးကန်းလေးကိုလက်ခံထားသမျှဒုက္ခံဘုရားထင်တာဟင်တို့ဘေးတွေ့ဖို့ပဲရှိသေးဟုတ်ကလားဟင်လူကြောက်ကလေးမွေးရင်တထေးဖြစ်တယ်သီဝါဖြစ်ဆိုပြော ဟုတ်ကလားလူကြောက်ကလေးရတော့မသိဘူးပဲဒါလေးနှစ်ကောင်ကမွေးနေတယ်လို့တော့တတိပြမယ်တယ်ပါဖြစ်မှာဟင်ဘေးတွေ့ရင်တော့ကံမမွေးတော့ဘူးပေါ့ဟင်မွေးတော့ဘူးလားဟင်မလိုလဲလိုလဲတော့ကောက်ပင်းထားကြအောင်ပေါ့လေဟင်ဟင်ဘေးတွေးမှာလာပြောတာပြည့်ရဲလားမပြည့်ရပါဘူးဘာဖြစ်လို့ဟင်ဘာဖြစ်လို့မလိုလဲလိုလဲသူတို့လည်းသုံးအောင်ပါဟုတ် ဟုတ်တယ်နဲ့ပြည့်ရပါဘူးတဲ့ကဲအင်းဘေးရင်းမာကြီးတွေဟုတ်ကလားပြီးတော့အနတ္တန်အတာရကထေနာသူတို့ခိုင်းတာလိုက်လုတ်လာတို့ဘာရဟုတ်ဟုတ်ကလားလားခုတို့ရှိတဲ့တဒန်းအမျှလေသူတို့ခိုင်းတာလုတ်ပေးခဲ့ရပြီလေဘာရတို့ဘလောက်ကြံတို့ဟုတ်ကလားဟဲ့အင်းတို့ဟိုယူပဒနာဆိုပါတော့ကွယ်အသင်းပါရတဲ့ပုဂ္ဂိုလ်တွေရှိဦးမှာဟဲ့ဟင်ຢာကားစိတ်ထဲမှာလေ ဟင်းအဲ့တော့ယူပဒနာဟိုကိုကတွားကြည့်ရတာလည်းရှိတယ်သူတို့လာပြတာလည်းရှိတာထင်တယ်ဟုတ်လားပြောင်းပိုက်ဆံပေးကြည့်ရတာလည်းရှိတယ်ထင်တယ်အလကားပေးကြည့်ရတာလည်းရှိတယ်ထင်တယ်ဟင်အလကားကြည့်ရတာလည်းရှိတယ်ပိုက်ဆံပေးကြည့်ရတာလည်းရှိဟုတ်ကလားအချိန်ပေါင်းဘယ်လောက်တော့တို့မျက်စိနဲ့ပါချင်ရဲ့တော့ဟုတ်ကလားဟဲ့ဟင်ဟင်သူတို့ပူဇာတိုင်းတို့လုပ်ပေးကြရပြီဟုတ်ကလားဗျာ ဟင်ဘယ်မှာပါတဲ့ဆိုသွားကြည့်ရဘယ်မှာတော့ဘယ်လူတဲ့ဆိုသွားကြည့်ရဟုတ်ဘာရဟာလားဟုတ်ကလားဟိုတို့ဟို မကြည့်ကျင်ပါပဲနဲ့မျက်နှာလွှဲလို့မရလို့ဟိုကြည့်ခဲ့ရတာတော့သကောင်သိနေထက်ပါနဲ့ဗျဟုတ်ကလားကြည့်ကျင်လို့ကြည့်တာကိုအချိန်မောင်းဘယ်လောက်ရှိပြတော့ဘန်းချန်ရဘူးဒါဒီတိုင်းပဲကွယ်ဟိုတို့အတန်ငေါဟိအနငေါဟိဟုတ်ကလားအရသာဆိုပူပြောလို့ကောင်းဟုတ်ကလား ဟိုတို့ဖြားမြနှုံနဲ့ပြောရင်မနဲ့နှုတ်စီတစ်လုံးညနေနှုတ်စီဘူးတစ်လုံးစားတော့တို့တယောက်ကုန်နေခင်ဗျားတို့စားနိုင်တဲ့အရွယ်မစားနိုင်တဲ့အရွယ်ဟိုဒီတက်ကိုစားနိုင်တဲ့အရွယ်လေးရှိဟုတ်ကလားဟိအဲ့တော့တို့ဟိုဟိုမြို့တွေနဲ့ပြောရင်တော့ဟိုကော်ဖီတို့မုန်ဟင်းကားတို့တကောင်စင်းကောက်လို့မရတာထားလိုက်ကြအောင်စို့တကောင်စင်းကောက်လို့ရတာကောက်ကြအောင်စို့ဟုတ်ကလားဟဲ့အဲ့တော့တို့ တနေ့ကိုနိုးစီဘူးနှလုံးဆိုရင်တလကိုနိုးဘယ်လိုတော့60ဟုတ်ကလားတွက်လို့ကောင်လေးလုံးထပ်ပါဗျာအဲ့တလကိုတစ်ခွက်ထားဗျာဟင်ဟုတ်ကလားအဲ့တော့12လဆိုဘယ်လိုတော့6တင်းဟုတ်လား12ခွဲ6တင်းမဟုတ်ဘူးလား6တင်းဆိုတော့10နှစ်ဆိုရင်ဘယ်လောက်တော့ဟိတင်းပေါင်း60တို့အသက်20ဆိုရင်အသက်30ဆိုရင်40ဆိုရင် ဟုတ်ပါ90ရောက်နေတာတွေပေါ့300တင်း90ကျော်ဒီပါသေးလားဟင်တိုင်း60 360 60ကျော်ပါသေးလား80ဟိုင်း420အဲ့ဒီဆန်420ကသူ့ရှိဝင်သွားသလားဖြီပိတ်တာချင်းဘလောက်ထားပိတ်တာချင်းဘလောက်ငါးပိတ်တာချင်းအပပိတ်တာချင်းဟင်းရပိတ်တာချင်း ကြက်ကုံပိတ်သားချင်းငွေယုတ်တိပိတ်သားချင်းအကုန်တွက်ဟင်ဟင်အဲဟိုဒီအကျိုးနဲ့အကန်းအကျိုးစာအကန်းစာထည့်ပေးတာဘာကြံလဲအနတ္တအာတာရကထေရဟင်ဘယ်မလို့တို့ပါလားဟုတ်လားစာရင်ဘယ်နဲ့တော့ပြိုးလာလားအိုးလာလားအိုးလာဟိုဒီလောက်သာဟင်ပြိုးရမှာပေါ့ဗျဟင် ဟင်ပြီးတော့စားတော့တာအားရှိမယ်ဆိုရင်ခမားတို့ဟို30နဲ့80အားချင်းကြိုင်ရင်ဟုတ်ကလားနဖန်းချမ်းဟိုဟိုက40ပူစားထားတယ်ဗျအကျော်စားထားတယ်ဟိုလိုက်နေဆုံးသွားအာစားတော့တာအားရှိမယ်ဆိုရင်ဟုတ်ကလားဘယ်မတော့အနာတံအာသာရကထင်ဟင်ဟင်အဲ့တော့ဒီအကျိုးနဲ့အကံကြီး ဟုတ်ကလားဟင်ဟိုတို့အထိန်တော်ကတော့ဒီတိလိုက်နိုင်တော့ဟုတ်တယ်လိုက်နိုင်တော့သွားဟဲ့ဟုတ်ကလားဟိုအပြက်တွေ့ကြတဲ့ကသူနှခုံးရှုံသွားတာတယ်ဟင်ဟုတ်ကလားမသိမုံငါပုံမပြောတော့ဘူးပဲဟုတ်ကလားဟိအဲအပြက်ညာရောက်သွားတော့ဒီအထိန်တော်ကငါဟာလို့ပြောရေးသေးလားသူအဲ့ဒီကတော့ဒီဘက်လာတော့ခုဟောတို့ဟင်ဒီအကျိုးနဲ့အကံသုံးခဲ့တဲ့ပစ္စည်းပြန်ပြီး သူတေတာပြောတော့ပဲတယ်ဟဲ့ပฏิသင်္ခါပฏิသင်္ခါပါတဖန်ပြန်ဆင်ကျင်တာပြောတာဟင်အနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာကိုပေါ်လွင်အောင်တဖန်ပြန်အင်းဆင်ကျင်တယ်ဟုတ်ကလားဒါမို့တရားသူကြီးတွေစစ်ပြီးပြီးစစ်ပြီးတဲ့တို့ဒီတို့စစ်ဆေးချက်တွေကိုတဖန်ပြန်သုံးသပ်ပြီးဆိုတာနဲ့တူတူပဲထင်တယ်ဟင်ပฏิသင်္ခါညာဆိုတာနဲ့စစ်ပြီးတာ တို့စိတ်ချက်တွေကိုတဖန်ပြန်ပြီးသုံးသပ်သည်ဆိုတာနဲ့တူတူပဲထင်တယ်ဟုတ်ကလားအဲ့တော့အာနိတာလက္ခဏာတွေဟုတ်ပြန်ဟုတ်ကလားဟင်ကိုယ်နေခံနေတာတွေဟင်ဟင်ပြီးတော့ဒုက္ခလက္ခဏာတွေဟုတ်ကလားပြက်နေတာတွေအနတ္တလက္ခဏာတွေဘာမှမရလိုက်တာတွေဟုတ်ကလားဟင်ပြီးတော့သူ့ဘောကိုตายအောင်မလားမตายပါဘူးဗျာဟုတ်ကလား တိုင်းဒုက္ခရှိသေးလားဟဲ့မရှိပါဘူးဗျာဟင်ဒုက္ခကိုကြိုက်လို့ပြောခဲ့တာထင်တယ်မှန်ပါပါအရက်သမားမေးကြည့်ပါသူအရက်တော့တာဒုက္ခပြောမှာပါသို့တော့အရက်ကသူ့ကိုဖြတ်စီးနေတာမဟုတ်လားဟုတ်ကလားကြိုက်လို့ကောင်းတယ်လို့ပြောနေတာဟိုကတော့ပြက်နေတာလေဒုက္ခံဘုရားထင်တာပဲအာနိသံဟင်ဟင်ခရထင်တာပဲမဟုတ်ဘူးလားဒုက္ခံဘုရားထင်တာဟုတ်ကလားဗျာဟင်အဲဒါဟော အရင်တော့ကဒုက္ခသွားခမည်းတော်ကြိုက်လို့ပြောတာဟုတ်ကလားဟိုးအရင်တော့ကပြောတဲ့ဒုက္ခသွားဟိုမခံရင်လို့ပြောတာမကြိုက်လို့ပြောတာပါတကယ်ဒုက္ခခဏတော့တွေ့ကြဘူးပေါ့အဲကိုမကြိုက်ရင်ဒုက္ခဟဲ့ဟင်ကိုကြိုက်တော့ဒုက္ခဟဲ့ဟင်ဒီလိုဆိုကိုပိုင်ညာနဲ့ဆုံးဖြတ်ဖြစ်တဲ့ဒုက္ခဒုက္ခလားမဟုတ်ပါဘူးဟင်ကိုပိုင်ညာဟုတ်သေးဘူးထင်တယ်အဲခုဆုံးဖြတ်တဲ့ဒုက္ခဒုက္ခကြတော့ ဟုတ်ကလားဒုက္ခရှိသလားဟိမရှိပါဘူးဟုတ်ကလားပြက်နေတာကြီးကိုပြက်တာကောင်းတယ်လို့ဟုတ်လားငပိပုတ်တယ်ကောင်းဆိုကြည့်ရပါတဲ့နောက်ကဟာကြည့်ရပုတ်ပါတယ်ဆိုငပိပုတ်ပုတ်တာမဟုတ်လားနောက်ကပဲလို့တဲ့ဘယ်လိုဟာတော့ဘယ်သူတော့ရှာညီနဲ့တူပါ ဘယ်ယောဂီဝန်ခဏပုံလက်မချမခင်အာဟင်ဟင်ရှေ့ကတော့ငပိပုတ်တယ်နောက်ကတေကောင်းဟုတ်ပြီအဲ့တော့ရှေ့စကားနဲ့နောက်စကားညီလားညီပါပါဟုတ်ကလားဟဲ့ပြက်နေတာကြီးပုတ်နေတာကြီးကောင်းတယ်ပြောနေသလိုဟုတ်ကလားဗျာတို့လည်းကြိုက်လို့ကောင်းတာဗျာဟင်ဟိုကတော့အနိစ္စမျိုးခရတာမျိုးထင်တယ်ဟင်ဟိုတို့ခံစားတဲ့ဝတ္ထုပါလေ အာနိတာမျိုးခရတာမျိုးတယ်ဒီခံစားနေတာကြီးကကောဟုတ်ခံစားတဲ့ဒီဘက်ကအကျိုးနဲ့ငန်းငါကောသူလည်းအာနိတာမျိုးခရတာမျိုးပဲကိုယ်ဘက်ကခံစားခံရတဲ့တစ်ဖက်ကဝဋ္ထုပါကောဟုတ်ကလားဒီလိုဆိုအုပ်ရှိပြီးနှလုံးထုတာနဲ့ဘာထူလို့ဟုတ်ဒီဘက်အုပ်ရှိပြီးရင်ကွဲတာပေါ့နှလုံးကိုဟုတ်ကောဟာလှုပ်တော့အုပ်ရှိပြီးကြီးနှလုံးအပေါ်နဲ့အောက်နဲ့ထားထုဒါမှမဟုတ်အုပ်ရှိပြီးကြီးနှလုံး အော်တစ်ဖက်နဲ့တစ်ဖက်ကင်ပြီးထူးဟောကလားပြုတ်ဟင်ဘယ်နဲ့တော့ဟိဒါပြင်းကိုခံစားခံရတဲ့ဘက်ရောခံစားတဲ့ဘက်ရောဟုတ်ကလားဟိဂိုင်းကိုဘက်ကကြည့်လေအာနိစ္စခရတာထင်တယ်အပြက်ပဲထင်တယ်သူ့ဘက်ကကြည့်ရောဟုတ်ကလားဟိဒါရင်အဲတခုတစ်ဖက်နဲ့တစ်ဖက်ဖြတ်ပြီးတော့ခံစားရတာထင်တယ်လောကီအာယုံမှလည်းပြည့်စည်ပြီးမှကောင်းတာရှိတယ် ဟုတ်ကလားဟုတ်ကလားအပြက်ကိုပဲကောင်းတယ်လို့ပြောနာတယ်ဟဲ့အပြက်ကိုကောင်းတယ်ပြောတာတော့ကြိုက်လို့ပြောတာမှန်ပါဗျာဟိုကတော့တကယ်အပြက်အပြက်ပဲဟင်အိုရှိတင်နှလုံးလို့တစ်ဖက်လည်းပြက်ဒီဖက်လည်းပြက်ဟိုဖက်လည်းပြက်ဟုတ်ကလားအဲ့ဒီအပြက်ကိုကောင်းတယ်လို့ပြောတာဟုတ်ကလားတို့တရားသဘောရလားယောဂီတို့ရဲ့အစွဲကပြောနေတာလားဟင်ဒါရင်အထင်းတော်လဲချေဟုတ်ကလား ဟောဒီနေရာကျတော့ထိန်တော်ပါသေးလားဗျာမှန်ပါပါဗျာဟုတ်ကလားဗျာမှန်ပါအဲ့တော့ဟိုဒုက္ခနဲ့တွေ့လေနင့်ဟာနင်းကြီးငါဟာငါနင်းမှန်ပါဟုတ်ကလားဟင်အဲ့တို့ဒီဗာမန်ရှုလို့ကောင်းတဲ့အဲဖြစ်ပျက်ကလေးတွေ့ရင်မှတ်တာနဲ့ရှုရင်းရှုရင်းနဲ့ကိုနင်းလဲသဘောပဲနင့်ဟာနင်းလေးငါဟာငါနင်းဟုတ်ကလား နာကျင်ကြိုက်ခဲမှုပေါ်ကရှုခဲ့တဲ့ယောဂီလည်းပဲအဲ့ဒီနာကျင်ကြိုက်ခဲမှုကြီးရှုရင်းရှုရင်းနဲ့ငင့်ဟာနင်းနီငါဟာငါနီဆိုဖြစ်လာတယ်ဟင်ဒါကိုပဲတို့သာလို့သင်္ခါရုပ္ပခာသင်္ခါရဆိုတဲ့ပြုပြင်မှုကိုဥပ္ပခာပြုလိုက်ပြီဟုတ်ကလားဘာပြုပြုရမှာမရပဲဘာပြုပြုကောင်းမှမကောင်းပဲကောင်းလားဟိဟင်ဟင်ဘာပြုလိုက်ပြုလိုက်တို့ရည်တဲ့ဒုတ် ဒုတ်ချစ်တယ်လို့ထင်တယ်ဟဲ့ရေတဲ့ဒုတ်ချစ်တာဟောဩကရာဒုတ်ချစ်တုံးနေတော့ရှိမှာပေါ့ဟဲ့ဟင်ဩရှိကချစ်သွားနောက်ကပြက်လိုက်ညာထင်တယ်ဩကရာဟိုဒုတ်လဲနှုတ်ဟင်အယုံလဲပြက်ပဲတို့ဒီမှာကောဗျာဟင်ဘယ်အာယုံခံစားခံစားဟင်ဘာမှမမရလိုက်ပဲဟုတ်ကလားအဲ့တော့ဒုက္ခနဲ့တွေ့လက်တုံလို့ပါအောင်မလားဟဲ့အဟုတ်ကိုရလိုက်တာမဟုတ် သဘောပဲထင်ဟင်ဒုက္ခနဲ့တွေ့တော့သဘောပဲတကယ်ရလိုက်လို့လားမရပါဘူးဟင်တကယ်ရလိုက်တာမှဟုတ်ပဲဟင်အဲ့တော့ဒုဘက်ကဟိုသူ့ဘက်ကဒုဥပမာပေးကြပါဆိုအရက်နဲ့ဥပမာပေးရင်အရက်ကတော့ရက်ဖက်ထင်တယ်ဟင်ကြိုက်သူကဘာပြောတော့မကြိုက်သူကအဲ့တော့ကောင်းမကောင်းနေအရက်ဘက်ကလားဒုဘက်ကလားဟုတ်ကလားဟောရက်ကတော့ရက်ဖယ်လေဟုတ်ကလားဟင်အရက်ကောင်းရက်ဆိုလို့ရှိသလား အရက်ဟာရက်ပဲဟုတ်ကလားဩဒုဘက်ကကွဲနေတာဟုတ်ကလားငါတို့ကြိုက်တဲ့ပုဂ္ဂိုလ်ကောင်းတယ်ကွာမကြိုက်တဲ့ပုဂ္ဂိုလ်မကောင်းဘူးကွာအဲ့တော့ကောင်းတယ်ဆိုတာလည်းအထင်ကြီးလို့နေမှာပါမကောင်းဘူးဆိုတော့အထင်သေးလို့နေမှာပါအထင်ဆိုတဲ့အခါမှန်ပဲအထင်ပြောထားတာကြီးကိုဟင်အထင်ကြီးသူကကောင်းပြီအထင်မကြီးအထင်သေးသူကမကောင်းဘူးဒီလိုဖြစ်တာတည်းနဲ့အဲ့တော့ ဟိုအထင်ကြီးသူကအေးကောင်းတယ်ဆိုတဲ့ကသူ့စစ်ဆေးသေးလားဟင်ငါမော့ချလိုက်မှာဟင်အဲ့တော့ပြတ်မှန်းလည်းသိသေးလားဟိုပဲပြတ်ထားလည်းမသိဘူးသူပြတ်ထားလည်းမသိဘူးပြတ်ထားလည်းမသိဟုတ်ကလားအထင်သေးတဲ့ပုဂ္ဂိုလ်ကတော့အဲစူးစမ်းနေတာနဲ့ကိုတောက်ဖြစ်မှာဟုတ်ပါဘူးဟုတ်ကလားဟင်အဲ့တော့တို့တို့ဒီနေရာရောက်နေတဲ့ယောဂီကြတော့ကောင်းတာလည်းရှိတော့ဆိုးတာလည်းရှိ ကောင်းတာလည်းကိုရလိုက်တာမှဟုတ်ပဲသဘောပဲထင်တယ်ဟဲ့ ဟင်ဆိုးတာကောမရပါဘူးဟုတ်ကလားဟဲ့ကဲတို့ယောဂီတွေဆောင်းတွင်းကြုံခဲ့တယ်ထင်တယ်ဘယ်နှခါလောက်တော့ຫນွေကောဟောတော့ဆောင်းတုံးကောမခံစားခဲ့ရဘူးလားဆောင်းဥဒုဒံဟင်ຫນွေတုံးကောຫນွေဥဒုဒံအဲဘယ်နှခါရှိဘူးတော့အဲဆောင်းဥဒုလေးခုချင်ယူခဲ့ရင်တတ်ပြီလို့ခင်ဗျားတို့ ဆောင်းကိုအသက်30ဆိုရင်ဆောင်း30ပဲဟုတ်ကအသက်40ဆိုဆောင်း40ပဲ90သမားဆောင်း90စုထားပါပဲဗျာဒီနေရာခုလိုပူနေတော့ထုတ်သုံးပါလားမရပါဘူးဟုတ်လို့ဟိုအချိန်မှာရှာလောကရောမယ်တကယ်ရလိုက်သလားဟိအဲ့တော့ဆောင်းအေးတဲ့တကယ်မရလိုက်ဘူးဒါရင်တော့ຫນွေဘူးပါရောမရတာမရတာချွေးပြန်လို့တဲ့ညီးတာပါသေးဘူး ဟင်မရဘူးလည်းပြောသေးညီလည်းညီသေးဘယ်လိုပါလဲတော့ဟင်ဟုတ်ကလားဟိအဲဆောင်းတဲ့ຫນွေရဲ့ဥဒုရဲ့အချိန်ငွေကိုတို့မရလိုက်သလိုဆောင်းတဲ့တူတဲ့ဒုက္ခဟောຫນွေနဲ့တူတဲ့ဒုက္ခဟောဗျာအဲတို့ဘာမှရပဲဟုတ်ကလားဒါမို့ဒီနေရာရောက်နေတဲ့ယောဂီတယောက်ဟာဒုက္ခနဲ့တွေ့လဲတုန်လို့တော့တကယ်မှကိုပဲသဘောဟုတ်ကလားဟင်ဒုက္ခနဲ့တွေ့တော့ တော်လို့တော့တကယ်မှဘုဖေသဘောပဲဟင်ဘာမှမရှိတော့ပဲဟုတ်ကလားဗျာဘာဖြစ်လို့တော့သင်္ခါရကိုတို့ပြုတော်ဘူးဟိုကအာနိစ္စမှန်ဒုက္ခမျိုးမှန်အနတ္တမျိုးမှန်အာနိစ္စမျိုးမှန်ခုနကအကျိုးနဲ့ကနှစ်ကောင်ကိုပြီးပြီးခြားခြားကြည့်ခဲ့ပြီးပြီတဖန်ပြန်ဆင်နေတာတင်ဟဲ့အဲ့တော့သေချာကြည့်တော့ဒီကောင်နှစ်ကောင်ဟာအာနိစ္စကောင်လေးတွေတင်ဟဲ့အဲ့ဒီအကျိုးနဲ့ကက ဒုက္ခပေးတဲ့ကောင်လေးတွေထင်တယ်အနတ္တကောင်လေးတွေထင်တယ်ဟုတ်ကလားဟင်ဒီအကျိုးနဲ့ကံလေအဲ့တော့သူတို့ကိုတို့ကပြုပြင်ပေးဖို့လိုသေးလားအဲပြုပြင်ပေးလဲတို့ပြုပြင်ပေးတော့တို့ဘာရတော့အဲသူတို့ကဘာရဟုတ်ကလားတို့အသက်ကနဲ့မျှပဲတို့သူတို့အတွက်ပြုပြင်ပေးလာခဲ့ရစိတ်လိုလိုက်ပြီးပြုပြင်ပေးခဲ့ရတာကောကိုလိုလိုက်ပြီးပြုပြင်ပေးခဲ့ရတာကော ဘာရတုံးဟုတ်ကလားဘာမှမရတာကိုအပိုင်တိတဲ့အတွက်သင်္ခါရကိုဥပိ္ပခပြုတ်လိုက်ပြီဆိုတော့ဟုတ်ကလားဟင်ဒါမို့ဒီညာကြတော့သင်္ခါရကိုဥပိ္ပခရှုတဲ့အတွက်သင်္ခါရုပ္ပခဟုတ်ကလားဒီသင်္ခါရုပ္ပခညာရောက်နေတဲ့ပုဂ္ဂိုလ်တယောက်ဒီဒုက္ခနဲ့တွေ့လေဖယ်ပယ်ရှိတော့ဒုက္ခနဲ့တွေ့တော့ဟဲ့တကယ်မှမရလိုက်တာတကယ်မှမဟုတ်တာ အဲ့လိုကိုပိုင်ပိုင်နိုင်နိုင်ပြီးသွားတာကဲနာကြအောင်ဆိုသာသာ